ဒုက္ခရောက်တော့စိတ်ထဲကကာမဂုဏ်ချမ်းသာခံစားလို့စိတ်တွေပျောက်ကုန်ရောမရှိတော့ဘူးတဲ့ဘယ်နဲ့လဲအဲ့ဒီအခိုက်တော့မဟုတ်ဘူးလားလုံးဝပျောက်သွားလားဂိုင်းဒါဖြင့်မိဘလေးဘုံငိမ့်လိုက်ကဲအရေးထဲဝင်ပြီးသွားပြီ ဘယ်လိုဖြစ်မနော်ဘာတွေပြန်ပေါ်လာဟဲကာမဂုဏ်ခံစားလို့စိတ်တွေပေါ်လာပြီအစင်လှလာကြည့်ခြင်းနဲ့တန်ကောင်းကောင်းနားထောင်ခြင်းနဲ့အထူးသဖြင့်အစာကောင်းကောင်းစားလိုက်ခြင်းနဲ့အထူးသဖြင့်ရေလေးအေးအေးတောက်ခြင်းနဲ့မဟုတ်လားဘာကြောင့်တော့ခုနအပူတိုက်ခံလိုက်ရလို့ရေငတ်နေတယ်ဟုတ်တယ်မလားအဲရေလေးတွေအေးအေးတောက်လိုက်ခြင်းနဲ့ဟာဒါ ကာမဂုဏ်အာယုံခံစားတာပဲမဟုတ်လားပြန်ဖြစ်လာတာပဲအဲ့ဒါတချို့ကြတော့စူးပုံမော်တက်အိတ်တယ်တဲ့စူးပုံမော်တက်အိတ်လိုက်တော့ငြိမ်ငြိမ်အိတ်နေလဲစူးနေတာပဲအာတရားစူးတယ်ဆိုလို့ရှိရင်ဟိုဘက်ဆောင်းလိုက်လဲစူးပဲဒီဘက်ဆောင်းလိုက်လဲစူးပဲ gain ကာမဂုဏ်ခံစားလို့စိတ်ရှိသေးလား မရှိတော့ဘူးအဲ့တော့နီးမအဲ့နီးမကောင်းလားဟမ်ဘာကြောင့်စဉ်းစားကြည့်ပါလောဘตายာနှစ်သက်တဲ့ตายာနှစ်သက်တဲ့အာယုံကိုตายာနှစ်သက်ဖို့စိတ်အခိုင်မရှိဘူးထားပါအောင်ဒါပေမဲ့ နာလို့ကျင်လို့ဖြစ်တဲ့စိတ်မချမ်းသာမှုစိတ်ဆင်းရဲမှုဆိုတဲ့ဒေါသကိလေသာမဖြစ်ဘူးလားဖြစ်နေတာပဲဒါဖြစ်နေတာပဲကဲဒါဖြင့်သူ့ဘုံဘောကဆင်းလိုက်ပါပြီတဲ့သူတစ်သက်လုံးအဲ့ဒီပေါ်နေနိုင်မလားမနေနိုင်ပါဘူးဘာကြောင့်မနေနိုင်သလဲဆိုတော့အနာမခံနိုင်လို့ပေါ့မဟုတ်လားအနာမခံနိုင်ဘူးဆိုတာအသာဆိုင်နေတာမဟုတ်လား ကဲအသာဆိုင်နေတာဆိုတာဘာတော့ခါမကုံအာယုံခံစားတာပဲမဟုတ်လားဟာအဲ့ဒီတော့ပြန်ဆင်းလိုက်တဲ့အခါကျတော့ကာမဂုဏ်အာယုံခံစားခြင်းမြန်ပြီဒီတော့ကုံရလားဆင်းရဲအောင်ကြည့်ရင်ဆင်းရဲယုံမျှပဲအကျိုးရှိတယ်တခြားဘာမှအကျိုးမရှိဒါကြောင့်ဒုက္ခအဲတချို့ကြတော့ ဘယ်လိုကျင့်တယ်လဲလို့ဆိုတော့သစ်ပင်မောတက်သစ်ကိုင်းမောတက်ပြီးတော့မှတခါသစ်ကိုင်းကိုတကောက်ကွေးနဲ့ချိတ်ထားပြီးတော့လူကအောက်တွဲလောင်းချနေအဲ့ဒါကိလေသာကောင်းအောင်ကျင့်တာဘယ်နဲ့နေမလဲအဲ့ဒါလိုလဲကျင့်တယ်တဲ့နောက်တချို့ကဘယ်လိုကျင့်လဲလို့ဆိုတော့တနေ့လုံးနေဘက်မျက်နှာပြုတ်ပြီးတော့ အဝတ်လည်းမဟုတ်ဘဲနဲ့ခြေတော့တစ်ချောင်းနဲ့ထောက်ပြီးတော့အဲ့ဒါနေဘက်မျက်နှာပြုလှည့်ပြီးတော့ကျင့်တနေ့လုံးခြေတော့တစ်ချောင်းနဲ့ထောက်တာကျိုးကြမြက်တယ်လို့ပေါ့ဘလောက်ဆင်းရဲလိုက်မလဲနော်အဲ့လိုဆင်းရဲတဲ့အတွက်ကိလေသာကုန်သွားရောတဲ့အဲ့ဒီအကျင့်ကအခုလဲရှိတယ်ဟိုအိန္ဒိယမှာလေဘုန်းကြီးတော်မြင်ခဲ့တွေ့ခဲ့သေးတဲ့ဗာရာဏသီ တော့ကဟိုပါရဏသီမြို့ထဲကနေပြီးတော့ဘူတာသွားတဲ့လမ်းဘေးကနေကွက်လာတစ်ခုမှာတစ်ပင်ရိပ်ထဲမှာအဲ့ဒီကလာသာဓုပြောရမှာပေါ့လေအဝတ်မပါဘူးအဲ့လိုကြီးပဲခြေတော့တစ်ဖက်ထောင်တစ်တစ်ဖက်ထက်ထားပြီးတစ်ဖက်ကဒူးနောက်ဒူးဒူးဖက်ကိုထောက်ထားတယ်ထောက်ထားပြီးတော့ နေတာအရာရက်နာမဲချီးတော့ချီးကျူးစရာကောင်းတယ်နော်ဒါတော့အကြာကြီးရနိုင်တာတစ်ဖက်တည်းထောက်ပြီးတော့ဘုန်းကြီးတို့ဆိုလို့ရှိရင်မလွယ်ပါဘူး2မိနစ်တောင်မလွယ်ဘူးအဲ့တူကြာကြီးပဲတွေ့တယ်အဲ့ဒါဟာအတ္တကလမထာနုယောဂတွေပဲတဲ့ဒီအကျင့်တွေ ပြဉ္ညာအပြင်ဆင်းရဲယုံမျှပဲရှိတယ်လိုအပ်သောလောကုတ္တရာအကျိုးစီးပွားနဲ့မသက်မပတ်သက်မဆက်ဆက်ဘူးဒါကြောင့်ဒီကျင့်လည်းမကျင့်မှနဲ့ရှောင်ပါဒီတော့မြတ်စွာဘုရားကသူ့တရားတွေကဘဝဘေးအတိတရားတွေပဲသူများစီကသင်ယူပြီးသိတာမဟုတ်ဘူးကိုယ်တွေ့ဘဝကနေပြီးတော့ လေ့လာသိရှိရတဲ့တရားတွေဒါကြောင့်မို့လို့ဘဝဘေးတရားတွေမြတ်စွာဘုရားကိုတော်တိုင်ဥရဝေလာတော်မှာဒုက္ခရစရိယာခေါ်တဲ့ပင်မဆင်းရဲတဲ့အကျင့်အမျိုးမျိုးကျင့်ခဲ့တယ်မဟုတ်လားအမျိုးမျိုးကျင့်ခဲ့တယ်နောက်ဆုံးမှမူးလဲသွားသည့်အထိမေ့မျောသွားသည့်အထိကျင့်ခဲ့တယ်ကိလေသာကုန်ရဲ့လားမကုန်ဘူး အဲ့တော့အဲ့ဒီတော့ကလည်းမြတ်စွာဘုရားဖဲအဲ့ဒီဘုရားလောင်းဘဝအဲ့ဒီကျင့်စဉ်ကလည်းဒုက္ခစရိယာကျင့်စဉ်ကလည်းစဉ်းစားတယ်ရှည်ရှည်သောပုဂ္ဂိုလ်တွေဟာကိလေသာကုံရည်အတွက်ဝိရိယစွမ်းအားနဲ့ကျင့်တယ်ဆိုတာငါကျင့်တယ်လို့ပဲကျင့်တာဖြစ်မှာပါဓိတဲ့တော့ပိုးပြီးကျင့်နိုင်မယ်မဟုတ်ပါဘူးငါဖြစ် လောက်အထိကျင့်တာတောင်မှတရားအစစ်မှ မတွေ့သေးဘူးကိလေသာမငြိမ်းသေးဘူးအဲ့တော့ဒါဖြင့်ဒီလောက်ကြီးကျင့်လို့မှမရတာဆိုလို့ရှိရင်တော့ဒီကျင့်ဟာဒါအကျင့်မှမဟုတ်ဘူးအကျင့်မှားပဲအဲ့လိုဆိုပြီးတော့ပယ်ဆွန့်လိုက်အကျင့်မှားပဲဆိုရင်ဒါဖြင့်အကျင့်မှန်ကဘယ်ဟာဖြစ်မလဲလို့စဉ်းစားတော့ ဟိုကလေးပေါက်စဘဝတပြေပင်ရိပ်မှာအထိန်တော်တွေသိထားလို့နေခဲ့ရတဲ့အချိန်မှာရရှိတဲ့ပထမဇန်ပြန်ပြီးတရိယာအနာပါနပထမဇန်တရိယာတော့ဩဒီအကျင့်ဟာများကိလေသာငြိမ်းရေးအကျင့်အမှန်တရားအကျင့်ဖြစ်ပေမလားလို့အဲ့ဒီဟာပြန်ပြီးဝင်စားတယ်ဝင်စားတော့ရတယ် ရတဲ့အခါကျတော့ခတ်စောသောကဒုက္ခရစရိယာကျင့်တယ်လို့ကိုယ်ပင်မဆင်းရဲတာစိတ်ပင်မဆင်းရဲတာတွေမဖြစ်တော့ဘူးကိုရောစိတ်ရောငြိမ်ပြီးငြိမ်ပြီးချမ်းသာနေတာတွေ့တော့အဲ့ဒီတင်ဒါဟာလမ်းမှန်ရဲ့အစပဲလို့သူသဘောပေါက်တော့ဒီလမ်းအတိုင်းလိုက်မှပဲဆိုပြီးအစာရေစာပြန်စားအစာရေစာပြန်စားပြီးတော့ ရက်နှစ်ပတ်လောက်တင့်လျော်တဲ့အစာအသောက်တွေစားတော့ဆုံးခန္ဓာပေါ့လေစားတော့ပြီးကျင့်တဲ့အခါကျတော့ခန္ဓာကိုယ်ကပြန်ပြီးအသားရည်ပြည့်ဖြိုးပြီးအားပြည့်တာအပြည့်လာတဲ့အခါကျတော့မှသူခရာတိဒမှာရှိတဲ့ဘောဓိညုံမင်းအောင်သွားပြီးတော့ဆက်ပြီးကျင့်တော့မှအကျင့်ကလမ်းကမှန်တဲ့အတွက်တန်းပြီးတက်သွားပြီးတော့တရားတွင် ခြင်းပဲညမကုံခင်ပဲတစ္ဆာလေးပါးသိပြီးတော့ဘုရားရှင်စစ်ဖြစ်သွားတယ်ဒီတော့ဆိုလိုတာကမြတ်စွာဘုရားကကိုပင်မဆင်းရဲအောင်မကြင်ညာနဲ့အဲ့ဒီအကျင့်ဟာအကျိုးမရှိဘူးဆင်းရဲယုံမျှပဲဆိုတာစာအုပ်ထဲတွေ့လို့ပြောတာလားသူဆရာတွေကသင်ကြားလို့ပြောတာလားကိုယ်တွေ့ဟုတ်တယ်မဟုတ်လား ကိုတွေးအဲ့တော့မြတ်စွာဘုရားဟောတဲ့တရားတွေကကိုတွေးတရားတွေကြီးပဲပါမုတ်ကံတိကကိုတွေးတဲ့ကထုတ်ထားတဲ့တရားတွေကိုတွေးတဲ့ကထုတ်ထားတဲ့တရားတွေအဲ့တော့ကိုတွေးတဲ့ကထုတ်ထားတဲ့တရားတွေဆိုတော့တခြားတ attva ကျင့်လဲဒီလိုပဲတွေ့မှာပဲမဟုတ်ဘူးလားဒီလိုပဲတွေ့မှာပဲဒါကြောင့်မလို့ပင်မဆင်းရဲအောင်တော့မကျင့်နဲ့ကျင့်ရင်တော့အကျိုးမရှိဘူးဆင်းရဲယုံမြပဲရှိတယ်မြတ်စွာဘုရားမိတ် တခါကာမဒုက္ခလိကနိယောကကာမဂုဏ်ခံစားတဲ့အကျင့်ကိုမြတ်စွာဘုရားကျင့်ခဲ့သလားလို့ဆိုတော့ကျင့်ခဲ့တာပေါ့ဘယ်တော့မှကျင့်ခဲ့တော့မထွက်ခင်မဟုတ်လား26နှစ်တတ်တော်26နှစ်မှကာမဂုဏ်အာယုန်တွေပြည့်ခဲ့ပြီးတော့ထွက်လာတာမဟုတ်လား အဲ့ဒီ26နှစ်အထိသိတတ်တဲ့အရွယ်ကစပြီးတော့အမျိုးမျိုးခံစားလာတာမဟုတ်လားအဲ့ဒါလိုခံစားခြင်းကြောင့်လည်းသူ့မှာကိလေသာမငြိမ်းဘူးဆင်းရဲမငြိမ်းဘူးဆိုတာသူကိုယ်တွေ့ပဲမဟုတ်လားအဲ့ဒါကြောင့်မလို့ကာမတုခံလိကံယောဂအစွန်းလည်းမရောက်စေနဲ့ကာမဂုဏ်ခံစားတဲ့အကျင့်ဟာလည်းပဲကိလေသာမငြိမ်းဘူးဆင်းရဲမငြိမ်းဘူးဒီအစွန်းနှမျိုးကိုရှောင်ဒါမြတ်စွာဘုရားမိတ် ဒီတော့ကိုပင်မဆင်းရဲအောင်ကျင့်တယ်ဆိုတော့အကျင့်မှာနည်းနည်းလေးတချို့စဉ်းစားတာလေးတွေတမျိုးစဉ်းစားကြတာရှိတယ်ဘယ်လိုလဲဆိုတော့တရားအထုတ်တဲ့ပုဂ္ဂိုလ်တွေတရားတစ်နေ့လုံးနိုးနေသမျှတစ်ချိန်လုံးရှုမှတ်ပွားများအထုတ်နေတယ် စကားလည်းမပြောရစာလည်းမဖတ်ရရုပ်ရှင်လည်းမကြည့်ရဗီဒီယိုလည်းမကြည့်ရပွဲနေပွဲတိုင်းလည်းမသွားရနဲ့တရားပဲဒီဇိုင်းမမအားထုတ်နေရတယ်တနာเสียမကောင်းလားအဲ့ဒါကိုပင်မဆင်းရအောင်ကျင့်တယ်ကျင့်မဟုတ်ဘူးလားဟမ်အဲမပင်မမဟုတ်လားမမနဲ့ မမှန်ဘူးလားအဲတချို့ကအဲ့ဒါပင်မဆင်းရဲအောင်ကျင့်တဲ့အပြင်တဲ့အတ္တကိလမထာတဲ့တက်တက်သာသာနေတော့တော့ဘယ်ကောင်းမှမလို့မဟုတ်လားဒါပေတဲ့တရားအစင်မြင့်လို့မို့လို့တမာရီစိတ်ငြိမ်ပြီးတမာရီရလို့သိစရာလေးတွေ သိသိသိသိသိသိနေပြီဆိုတဲ့အခါကျတော့အဲ့ဒီအရသာလောက်ကောင်းတဲ့အရသာလောကရှိရလားမရှိဘူးမဟုတ်လားဂိုင်းအဲ့ဒါဆင်းရဲတာလားချမ်းသာတာလားအဲ့ဒါကြည့်ချင်းအပြင်ဒါအတ္တကိလမတာခေါ်ရမလားဟိုအတ္တကိလမတာကဆင်းရဲယုံမျှပဲရှိတယ်ချမ်းသာတစ်စက်ကလေးမှမရှိတာမဟုတ်လား မယုံရင်အဲ့ဒါစူးပုံမတက်အိတ်ကြီးပါလားတွေ့မှာပေါ့ဆင်းရဲယုံမျှပဲအခုနေရာကချမ်းသာရအောင်ဆိုပြီးတော့မိမိကိုနှုတ်စိတ်ကိုထိန်းနေသလောက်ထိန်းသိမ်းတာပေါ့စောင့်စည်းတာဒါပဲမဟုတ်လားဒီတော့တရားတယောက်ကဘုန်းကြီးတစ်ပါးရဲ့အကိုတကာတယောက်ကဘုန်းကြီးတစ်ပါးတရားအထုတ်တော့ သူကသွားပြီးတော့တရားအထုတ်ရသွားတွေ့တယ်အဲ့တော့ယောဂီတွေလည်းဒီလိုပဲအထုတ်နေတာတွေ့တယ်အဲ့ဒါဟိုမဟာစီရိတ်တာကြီးတဲ့မှာပါကြာလှပါပြီတော်ကြာနှစ်ပေါင်း20 30 20ကျော်30လောက်ရှိနေအဲ့ဒီတကာကဘာတရားမှမသိဘူးသူညီတရားအထုတ်တယ်ဆိုလို့ဒါညီတွေ့ကြလို့သွားတာအဲ့တော့ယောဂီတွေကလှုပ်တုပ်လှုပ်တုပ်နဲ့ကျင့်နေကြအထုတ်နေကြစကားလည်းမပြော လူတွေလည်းအများကြီး သူညီတွေ့ပြန်တဲ့အခါကျတော့လဲဈဉ္ညာစူးစူးဆိုင်ဆိုင်ကြောက်ပြီးကျင့်နေတာတွေ့တော့နောက်သူညီစီတော့ဥချပြီးစကားပြောတော့ဟာဦးဇင်းတို့လောက်တာတကယ် mental torture ပဲလို့ဆိုတယ် mental torture တယ် mental torture ဆိုတာစိတ်ကိုညှင်းမနှိပ်စက်နေတာဦးဇင်းတို့လောက်နေတကယ် mental torture ပဲလို့ဆိုတယ် ဒါကတော့အထုတ်တဲ့လူမှသိတာပါ mental torture ဟုတ်လားမဟုတ်ဘူးလားဆိုတာစိတ်ကကိလေသာဖြစ်စရာအာယုန်တွေစိတ်မရောက်ဘူးဆိုလို့ရှိရင်အဲ့ဒီစိတ်ကချမ်းသာနေသလားဆင်းရဲနေသလားအဲ့ဒါလို့မရောက်အောင်ရှုနေတာမဟုတ်လားအဲ့တော့အဲ့ဒီချမ်းသာနေတဲ့စိတ်ကို mental torture လို့ခေါ်မလားဟုတ်ကဲ့လားအဲ့အဲ့လိုပြောတယ်လေဒီတော့ပြောရင်တာက အတ္တကိလမဏဏီယောဂကိုပင်မဆင်းရဲအောင်ကျင့်တယ်အကျင့်ဆိုတာသီလသမာဓိပညာမဖြစ်ဖဲနဲ့ဆင်းရဲယုံမျှတာဆင်းရဲစေတဲ့အကျင့်ဆိုရင်အတ္တကိလမဏဏီယောဂသီလသမာဓိပညာဖြစ်စေတဲ့အကျင့်ဆိုရင်ဘလောက်ပင်ပင်မဆင်းရဲစေတော်လဲပဲအတ္တကိလမဏဏီယောဂမဟုတ်ဘူး ဟုတ်ဘူးလားမြတ်စွာဘုရားလက်ထက်ကအနာတပိန်တထေကြီးဥပုပ်နေတိုင်းသူ့အိမ်လုံးကျွတ်အကုန်လုံးအစီကံပေါက်စကလေးငယ်ကမကြံဥပုပ်ဆောင်ရတယ်နှုတ်တို့ကလေးကအစမကြံဥပုပ်ဆောင်ရတယ်အဲ့ဒါလို့အမိန့်ထုတ်ထားတယ်အဲ့တော့အိမ်သူအိမ်သားတွေအလုသမားတွေအလုသမားတွေလည်းအများကြီးပေါ့ဒါကြောင့်မလို့ ဒီစောင့်ရမှန်းသိလို့စောင့်လို့အကျိုးရှိမှန်းသိတဲ့အခါကျတော့စောင့်လဲစောင့်ကြတယ်စိတ်ပါလက်ပါပဲဘာကြောင့်လဲဆိုတော့ဥပုပ်ဆိုတာသီလကိုသီလဆိုတာကိုယ်နဲ့နှုတ်ကိုအပြစ်ကင်းအောင်စောင့်စည်းထိမ့်သိမ့်တဲ့အလေးအကျင့်ပဲအပြစ်ကင်းအောင်စောင့်စည်းထိမ့်တဲ့အလေးအကျင့်မကောင်းဘူးလားကောင်းသလားကောင်းတယ်ဗောအဲ့ဒါသဘောပေါက်လာတော့ပုံဆောင်ရဒီနေ့ဥပုပ်နေ့တခါတယောက်က အနာတပင်တရေရဲ့လဲထွန်တာသူကအမှတ်တမဲ့နဲ့မနဲ့ထွန်ဖြုတ်ထွန်ကောက်ပြီးတော့လဲတဲ့လဲတိုးတဲ့သွားမိတယ်အမှန်တော့အဲ့ဒီနေ့ဆိုလို့ချင်းအလုံးမလို့ရဘူးအနာတပင်တရေကဘယ်သူမှမလုံးနဲ့ဥပုသ်ဆောင်တရားနာမိမိရဲ့သီလဆင်ခြင်းအဲ့လိုနေရဒီတကာကဥပုသ်နေမှမသိတော့အမှတ်တမဲ့နဲ့ထွန်ကောက်ပြီးတော့ထွက်သွားထွက်သွားပြီးတော့လဲထွန်သွားအချိန်ကုန်တော့ပြန်လာအချိန်ကုန်တော့ဆိုတာ 12နာရီကြာတော့ထွန်ဖြုတ်ပြီးပြန်လာအိမ်ထဲရောက်တဲ့အခါကျတော့အိမ်ကတိတ်တိတ်ဆိတ်နေခါတိုင်းလို့လှုပ်တဲ့ကိုင်တဲ့လူတွေသွားတာလာတာလှုပ်တာကိုင်တာဆူဆူညံ့ညံ့ဒီလိုမရှိဘဲနဲ့အိမ်ကတိတ်ဆိတ်တိတ်ဆိတ်နေတော့သူ့စိတ်ထဲထူးကြသွားဟင်မနဲ့ရောင်မြဒီလောက်တိတ်ဆိတ်နေလဲဒါနဲ့တယောက်တွေ့တော့မေးတယ်ဘာကြောင့်တိတ်ဆိတ်နေလဲတိတ်လုံးတိတ်လို့ပါလားဘာမှလည်းမလုပ်ကြပါအဲ့ဒီမှာအဲ့ဒီတယောက်ကပြောတော့ဩ အမောင်မသိဘူးလားဒီနေ့ဥပုပ်နေ့လေအလုံးဥပုပ်ဆောင်ကြတာပေါ့ဒါကြောင့်တိတ်နေတာအမောင်ကဘာလို့ဘယ်ဟာဘယ်ဟာလာတာလုံးဆိုလဲထွန်းလာတာဟင်ဥပုပ်နေ့ဆိုတာအလုံးမလုံးရဘူးဆိုမောင်ဘယ်နဲ့ကြောင့်သွားလဲထွန်းလဲဥပုပ်နေ့မှမသိလို့ဒါတဲ့အချိန်များရှိသေးသလားနေမော့ကြည့်တော့အချိန်ရှိသေးတယ်အချိန်ရှိသေးတယ်ဆိုတာမုံမတည့်သေးဘူးပေါ့ မွတ်မတက်သေးတော့ကိုင်းဒီလို့ဆိုလို့ရှိရင်ကဲဥပုပ်ယူလိုက်အောင်မယ်ဆိုပြီးတော့အဲ့ဒါသူဥပုပ်သီလဆောက်တည်လိုက်တယ်သူဟာသူပဲရှင်မသီလဆောက်တည်ပြီးဥပုပ်ဆောင်လိုက်တယ်အသူဥပုပ်ဆောင်တာလဲဆုံးရောနေကမွန်းတယ်သွားရောဒါနဲ့ထမင်းမစားရမစားရတော့ဂိုင်းမစားရတာရှိပါစေဥပုပ်ထူတာတနေ့တနေ့တလေမှရရတဲ့ဟာအဲ့ဒါကိုတော့ငါအပြစ်မခံတော့ဘူးဆိုပြီးတော့ဥပုပ်သူစောင့် စောင့်တော့နေပိုင်းဘာမှမဖြစ်ပါဘူးစားတော့စားတယ်သီးခံနိုင်တယ်သီလဆင်ញင်နှလုံးသွင်းပြီးတော့သီးခံနိုင်တယ်ညနေပိုင်းပိုးစားလာတယ်လေလဲထိုးလာတယ်အဲ့ဒါလည်းသီးခံတယ်ညပိုင်းကျတော့အစာမရှိတဲ့ဝမ်းတွေကလေတွေကဟိုထိုးဒီထိုးနဲ့ထိုးကြတဲ့အခါကျတော့မနေနိုင်တော့ဘူးဘိုက်အောင်ဘိုက်နာပြီးလူလိမ့်နေရလူလိမ့်နေရတော့ အနာတပိန်သိတဲ့အခါကျတော့တထေးကြီးကစွတုမရုလာကြွေးတယ်ပြောမင်းစွတုမရုစားလိုက်ပါစွတုမရုစားလိုက်လို့ရှင်တက်သာသွားလိမ့်မယ်ဆို မစားဘူးဒီတကားကညင်းတယ်ကျွန်တော်ဥပုပ်ကတနေ့လုံးတောင်ရတာမဟုတ်ပါဘူးနေ့တစ်ဝက်ပဲရတာပါနေ့တစ်ဝက်ရတဲ့ဥပုပ်ကလေးတော့ကျွန်တော်စင်စင်ကြဲကြဲပဲစောင့်လို့ပါတယ်စတုမရုမစားလို့ပါဘူးမစားပြရစေနဲ့ မြင်လိုက်တော့တထေးကြီးလည်းမကြွေးတာဒါနဲ့လေထိုးတာကပုပ်ပုပ်ဆိုးလာတဲ့အခါကျဘာဖြစ်လို့တလဲလို့ဆိုတော့ကျိုးနဲ့ခန္ဓာကိုယ်ဘိုက်ကိုရစ်ပတ်ပြီးတော့ခန်းနဲ့လေထိုးသက်သာအောင်ဆိုပြီးတော့ဘုန်းကြီးတို့အဲ့လိုလေထိုးလို့ဘိုက်အောင်ဘိုက်လာတဲ့ဆိုတော့ဆိုတော့လက်ဖွားလေးနဲ့နှိမ့်နှိမ့်ပေးရတယ်မဟုတ်လား အဲအခုတော့သူဟာကလက်ဘွားနဲ့နှိမ့်လို့တော့မရတော့ဘူးဒါကြောင့်မလို့ကြိုးနဲ့စီးတာအဲ့လိုလုပ်ပြီးသီးခံပြီးသီလမပြည့်စည်သေးဘူးမပြည့်စည်သေးဘူးသို့တော်လည်းသကောင်လောက်ရှိတော့ဒီတကလေထိုးတာမခံနိုင်တာနဲ့ကွယ်လွန်းသွားတယ်ကွယ်လွန်းသွားတဲ့အခါကျတော့အမတန်ကြီးတဲ့သစ်ပင်ကြီးတစ်ပင်မှာတကိုးကြီးတဲ့ရုပ်ကစိုးနှစ်ကြီးသွားပြီးဖြစ်တယ်တဲ့ အဲ့ဒီနေဝဲဥပုပ်ဆောင်လိုက်တဲ့အတွက်တကူကြည့်တဲ့ရုပ်စွန်းနဲ့ကြည်သွားဖြစ်တယ်တဲ့သစ်ပင်ဆောင်နတ်ပေါ့ဒီတော့အဲ့ဒီမှာကပြောကျင်တာကဒီပုဂ္ဂိုလ်ကျင့်တာအမှန်တန်ဆင်းရဲပါတယ်လူလိမ်တောင်ခံရတာနောက်ဆုံးသေသည်အထိဆင်းရဲတာပဲဒါဖြင့်သူဟာအတ္တကိလမထာနုယောဂလာဘာကြောင့် ဟာသူ့မှာသီလတွေမဖြစ်ပေဘူးလားသီလကုသိုလ်တွေအဲ့ဒီသီလကုသိုလ်စွမ်းအားကြောင့်ပဲတကိုးကြည့်တဲ့ယုတ်ကဇုဏဘဝသွားရတာမဟုတ်လားအဲ့တော့အကျိုးရှိတာလားမရှိတာလားရှိတယ်လိုအပ်တဲ့အကျိုးစီးပွားနဲ့ဆက်ဆက်တယ်သီလပြည့်စုံတယ်ဒါကြောင့်လိုရင်းက ပင်မဆင်းရဲအောင်ကြင့်မိကြင်ညာတော်လည်းပဲသီလသမာဓိပညာဖြစ်စေတဲ့အကျင့်ဆိုရင်အတ္တကိလမထာနုယောဂမဟုတ်သီလသမာဓိပညာမဖြစ်ဘဲနဲ့ပင်မဆင်းရဲယုံမျှတာအကျိုးရတဲ့အကျင့်ဆိုရင်နော်အတ္တကိလမထာနုယောဂကိုပင်မဆင်းရဲအောင်ကျင့်တဲ့အကျင့်ရှောင်ပါ ဧတေခောဥဘောအန္တေအနုပါကမ္မမဇ္ဈိမာပฏิပဒာတထာဂတိနာဘိတံဗုဒ္ဓသကုကရဏီညာနာကရဏီဥပသမာယအဘိညာယသံဘောဓာယနိဗ္ဗာနာယသံဝတ္တတိဘိက္ခဝေပင်စွဲခင်၅ပါးခြေတယဟံများတို့ ဣတိခောဥဘောအန္တေထိုလက်ရာဇွန်လက်ဝဲဇွန်နှမတို့ကိုဝါကာမဂုံအာယုံခံစားတဲ့အကျင့်နဲ့ကိုပင်မဆင်းရဲအောင်ကျင့်တဲ့အကျင့်နှစ်ပါးတို့ကို အနုပဂမ္မမကမရောက်မူ၍တထာဂတိနာငါဖရာသည်အဘိသံဗုဒ္ဓထိုးတွင်၍တိအပ်သောဝါကုတွေ့တိအပ်သော မိစိမာပฏิပဒာအလဲအလတ်ဖြစ်သောအကျင့်သည်အဋ္ဌိရှိ၏သာထုအလဲအလတ်ဖြစ်သောအကျင့်သည်သကုကရဏီဉာဏ်မျက်စိကိုလည်းပြုတတ်၏ဖြစ်စေတတ်၏ဉာဏကရဏီအသိဉာဏ်ကိုလည်းပြုတတ်၏ဖြစ်စေတတ်၏အဘိညာယဥပသမာယကိလေသာငြိမ်းခြင်းငါလည်းဖြစ်၏အဘိညာယ ထူသောဉာဏ်ဖြင့်သိခြင်းကလည်းဖြစ်၏တမောရာယထိုးထွင်း၍သိခြင်းကလည်းဖြစ်၏နိဗ္ဗာနာယဆင်းရဲခတ်သိငြိမ်းရာ နိဗ္ဗာန်လို့ပါလဲဝုဒတိဖြစ်၏အဲ့ဒီအစွန်နှစ်ပါးမကမရောက်ပဲငါဖះကိုတော်တိုင်ထိုးတွင်သိတဲ့အလေလံအကျင့်ရှိတယ် အဲ့ဒီအလယ်လန်းအကျင့်ကျင့်ပြီဆိုလို့ရှိရင်တော့ဉာဏ်မျက်စိလည်းအလင်းရနိုင်တယ်အသိဉာဏ်လည်းဖြစ်ပေါ်နိုင်တယ်ကိလေသာလည်းငြိမ့်နိုင်တယ်တစ္ဆာ၄ပါးကိုထူးသောဉာဏ်ဖြင့်လည်းသိနိုင်တယ်ထိုးတွင်း၍လည်းသိနိုင်တယ်ဆင်းရဲငြိမ်းရာနိဗ္ဗာန်ကိုလည်းရနိုင်တယ် မြတ်စွာဘုရားလိုက်တဲ့လမ်းကိုစဖော်ပြီးပေးတယ်ဟုတ်ကဲ့လားမေဇိမပฏิပဒါအလယ်လံအကျဉ်တဲ့ဟုတ်ကဲ့လားသေယထိတံအဲ့ဒီအလယ်လံအကျဉ်ဆိုသည်မှာအဘယ်နည်းအရိယောအထင်ကြီးကောမေကောအရိယောအထင်ကြီးကောမေကောအင်္ဂါ၈ပါးနဲ့ပြည့်စုံတဲ့အကျဉ်လံပေဒီအဲ့ဒီ အလယ်လန်းအကျင့်ဟာကတမသဘိက္ခဝေသာမစ္စည်းမာပฏิပဒါအဲ့ဒီအလယ်လန်းအကျင့်ဟာဘယ်ဟာလဲလို့ဆိုတော့အရိယောအထင်ကြီးကောမေကောအင်္ဂါ၈ပါးပါဝင်တဲ့မဲအကျင့်ပဲအင်္ဂါ၈ပါးပါဝင်တဲ့မဲအကျင့်ဆိုတော့အဲ့ဒီမဲအကျင့်မှာပါဝင်တဲ့အင်္ဂါ၈ပါးကဘာလဲဆိုတော့ သမ္မာဒိဋ္ဌိသမ္မာသင်္ကပ္ပသမ္မာဝါစာသမ္မာကမ္မန္တောသမ္မာအာဇီဝသမ္မာဝါယမောသမ္မာတတိသမ္မာသမာဓိသမ္မာဒိဋ္ဌိမှန်စွာသိမြင်မှုသမ္မာသင်္ကပ္ပမှန်စွာကြံစည်မှုသမ္မာဝါစာမှန်စွာပြောဆိုမှုသမ္မာကမ္မန္တောမှန်စွာပြုလုပ်မှုသမ္မာအာဇီဝမှန်စွာအသက်မွေးမှုသမ္မာဝါယာမောမှန်စွာကြိုးစားအားထုတ်မှုသမ္မာတတိမှန်စွာတတိကရှိမှတ်မှုသမ္မာသမာဓိမှန်စွာစူးစိုက်တည်ငြိမ်မှုဒီဟာဟာအဲ့ဒီ မဇ္ဈိမပရိပရာအလယ်လန်းအကျင့်မှာပါဝင်တဲ့မဂ္ဂင်၈တန်ပါပဲတဲ့မြတ်စွာဘုရားမချင်းကားရမဲ့မကျင့်ရမဲ့အစွမ်းအကျင့်နှစ်ပါးကိုဖယ်ရှားဖို့မိန့်ကြားပြီးတဲ့နောက်ကျင့်ရမယ်အလယ်လန်းအကျင့်ကိုမြတ်စွာဘုရားလက်ညှိုးထိုးပြီးတော့မိန့်ကြားတော်မူတယ်။ဒါလောက်ဆိုလို့ရှိရင်ဒီကနေ့တော်ကြောင်ဆိုနောက် ဥပုပ်ကြမှာပဲဒီရဲ့လယ်လန်းကျင့်ဆက်ကြရအောင်အခုဘုန်းကြီးတို့ယောဂီတွေကျင့်နေတာအဲ့ဒီမြစီမာပฏิပဒါအလယ်လန်းအကျင့်ပဲယောဂီတို့ရှုမှတ်နေတာတမ္မာတတိရှုမှတ်နိုင်အောင်ကြိုးစားအထောက်နေတာတမ္မာဝါယာမရှုခိုက်ရှုခိုက်ခဏမှာအရှုခံဖောက်မှုပိမှုထိုင်မှုထိမှုကြွမှုလှမ်းမှုချမှုကွေးမှုဆမ်းမှုစသည်ပေါ်မှာစိတ်ကလေး အခိုက်အတန့်အခိုက်အတန့်တည်ငြိမ်တည်ငြိမ်သွားတာတမ္မာတမာရီလွင့်နေတဲ့စိတ်ကိုသို့မဟုတ်လွင့်မလို့ဖြစ်နေတဲ့စိတ်ကိုအရှုခံဖောက်မှုပိန်မှုပေါ်ကြွမှုလှမ်းမှုချမှုပေါ်ပြန်ပြန်ပြီးဆွဲတင်ပေးတဲ့စိတ်ကတမ္မာသင်္ကပ္ပအရှုခံဖောက်မှုကတခြားပိန်မှုကတခြားဖောက်မှုကတခြားဖောက်နေလို့ရှုတည်တဲ့စိတ်ကတခြား ပိန်ကြသွားတာလေးကတခြားပိန်တယ်လို့သိလိုက်တဲ့စိတ်လေးကတခြားလို့ကိုယ်ကိုယ်ပြပြသိတာဟာအဲ့ဒါကသမ္မာဒိဋ္ဌိမှန်စွာသိမြင်မှုအစပေါ့နောက်ကြတဖြည်းဖြည်းတိုးတိုးပြီးအသိရင့်ရင်လာတယ်အသိနဲ့နဲ့လာတယ်နောက်ဆုံးအသိဝိပဿနာအသိကုံသွားတဲ့အခါကျတော့မဲ့တိဖို့သီတိရောက်အဲ့ဒါကသမ္မာဒိဋ္ဌိအဲ့ဒါလိုရှုမှတ်နေခိုင်းမှအပြစ်မကင်းတဲ့စကားတွေမပြောဘဲရှောင်ကျဉ်နေတာကသမ္မာဝါစာ အပြစ်မကင်းတဲ့အလုပ်တွေမလုပ်ဘဲရှောင်ကျဉ်နေတာကတမ္မာကမ္မန္တအပြစ်မကင်းတဲ့အတ္တမဝါညောင်းမပြုတ်ပဲရှောင်ကျဉ်နေတာကတမ္မာအာဇီဝပေါင်းတော့7ပါးဟုတ်ကဲ့လားပြုစိတ်ထဲမှာ ပါဝင်တာက9ပါးတမ္မာဝါယမတမ္မာတတိတမ္မာသမာဓိတမ္မာသင်္ကပ္ပတမ္မာဒိဋ္ဌိရှောင်ကျဉ်ခြင်းအပြင်ရရှိနေတာက3ပါး သမဝါစာသမကမ္မန္တသမအာဇီဝသမဝါသမအာဇီဝဟုတ်ပြီလားအဲ့ဒါဒီပင်နဲ့မြတ်စွာဘုရားဓမ္မစကြာမှာမိန့်ကြားတဲ့မဇ္ဈိမပฏิပဒါအလယ်လံအကျင့်ပဲဒီအကျင့်ကိုသာယုံယုံကြည်ကြည်နဲ့ဖြောင့်ဖြောင့်တန်းတန်းကျင့်ပြီဆိုလို့ရှိရင်စက္ခုကရဏီဉာဏ်မျက်စိအလင်းလည်းဖြစ်ပေါ်လာမယ်ဉာဏကရဏီကိုယ်တို့သိတဲ့အသိဉာဏ်တွေလည်းဖြစ်ပေါ်လာမယ် ဥပသမယအဲ့လိုသိတဲ့အတွက်ကိလေသာတွေလည်းငြိမ့်မယ်အဘိညာယထူးခြားတဲ့ဝိပဿနာဉာဏ်နေမဉဏ်ဘုံဉာဏ်နေနဲ့လည်းသိเสียရှိတာတွေသိမယ်။တမ္မောဒာယထွန်းဖောက်ပြီးတော့လည်းပဲသိမယ်။အဲဒီလိုသိခြင်းအပြင်နိဗ္ဗာန်နာယဆင်းရဲကင်းရာနိဗ္ဗာန်ကိုလည်းရောက်မှာ မုတ်ချပဲ။မြတ်စွာဘုရားဒါမိတ်ကြတယ်။ဟုတ်တယ်မလား သိမှန်ကြမှန်ပြောပြူမှန်နှင့်ကောင်းမှန်သမွေဖြူစင်ဖွေး၍မှန်ရေးကြိုးစားမှန်ညာတတိသမာဓိဟုဤသည့်ရှိဖြာကျင့်စဉ်ပါမူဘာသာဝါဒဝိဒုက္ခမုတ်ချငြိမ့်စေသည်ဟုတ်သလားကျင့်စဉ်ထဲမှာဒီအင်္ဂါ၈ပါးပါပြီဆိုရင်တော့အဲ့ဒီကျင့်စဉ်ကိုညွှန်ပြတဲ့ဘာသာယူဝါဒဟာ ဒုက္ခငြိမ်းစေတဲ့ဘာသာအယူဝမုတ်ချအစစ်အမှန်ပဲနော်ဆိုသိမှန်ကြမှန်ပြောပြူမှန်နှင့်ကောင်းမှန်သမွေဖြူစင်ဖွေ၍မှန်ရေးကြိုးစားမှန်ညာတတိမှန် ၍သမာဓိဟုဤသည့်ရှိဖျာကျင့်စဉ်ပါအောင်ကျင့်စဉ်ပါမူဘာသာဝါဒဝဒုက္ခမုတ်ချငြိမ့်စေသည်သိမှန်ကြမ်းမှန်ပြောပြမှန်နှင့် ကောင်းမှန်သမွေဖြူစင်ဖွေ၍မှန်ရေးကြိုးစားမှန်ညာတတိသမာဓိဟုဤသည်ရှိပြကျင့်စဉ်ပါမူဘာသာဝါဒဝဒုက္ခ မုတ်ချငြိမ့်စေသည် ကြာကြာနာနာရှင်းပြခဲ့ပြီဆိုတော့ပင်စွဲကြီးတွေစိတ်ဝင်စားမလားဘူးလားစိတ်ဝင်စားလာပြီဒီတော့အင်းဟုတ်ပြီသိတ္တထာတော့သူတကယ်တရားသိဖျားဖြစ်လာတာဟုတ်ပြီနဲ့အဲ့ဒါလို့နေစဉ်းစားရင်းနဲ့သူတို့နားတဲ့အခါကျတော့ပိုးပိုးစိတ်ဝင်စားလာမှာပေါ့ပိုးစိတ်ဝင်စားလေးပိုးပြီးတော့သဘောပေါက်လေးပေါက်လာမှာပေါ့ဟုတ်ကဲ့လား မိမိရုပ်တွင်အစဉ်ပြေမပြေအချိုးကြမပြမျက်နှာမှမျက်နှာမှဝဲချာညင်တင်းတိတ်အစာရည်သည်ရှိမရှိမှန်မှားကြည့်ပြီးတော့ရှိလို့ရှိရင်အဲ့ဒီအဖုအပိန်အငြိအကျေးကိုဆေးတုဆေးသိပ်ပြီးတော့ဖြူစင်အောင်ပြောင်စင်အောင်လုပ်ရသလိုမိမိစိတ်အစဉ်ကိုလည်းပဲမြတ်စွာဘုရားရဲ့တရားတော်ဒီဟုသောမှန်ပြင်မှာတင်ကြည့်ပြီးတော့တရားတော်နဲ့မကိုက်တဲ့ အငြိအကျေးလောဘဒေါသမောဟတွေစိတ်အစဉ်မှာရှိနေပြီဆိုရင်အဲ့ဒီအငြိအကျေးတွေကိုလျှော်စေးပြရမယ်ဒီလိုဆိုရင်စိတ်ဖြူသွားရောဟုတ်ကဲ့လားစိတ်ဖြူသွားရောရှင်းရတော့အဝတ်မိမိမလျှော်နိုင်ဘူးဆိုလို့ရှိရင်ဒိုဘီပေးတယ်ဆိုမဟုတ်လားမလောက်ခိုင်းတာတော့အဝတ်လျှော်ခိုင်းတာဟုတ်ကဲ့လား ဟူရောရှိသေးလားမသိဘူးအင်္ဂလိပ်လိုတော့ laundry လို့သုံးကြတယ်ဟုတ်ကဲ့လားအဲ့ဒီမှာမြို့တဲတော့အဲ့ဒီ laundry တွေ laundrette တွေဒိုဘီတွေဒိုဘက်တွေရှိမရှိမသိဘူးချမ်းမြေမှာတော့ဒိုဘီဆိုင်ကြီးတစ်ဆိုင်ရှိသည်ဟုတ်ကဲ့လားဘာလျှော်တာတော့စိတ်အငြိကြေလျှော်တဲ့ချမ်းမြေဒိုဘီဆိုင်ကြီးတော့ရှိသည်ဟုတ်ကဲ့လား ဒုပိဆိုင်ကြီးလာပြီးတော့စိတ်တော်လျှော်ပါရဲ့မဖြူစင်မဲနဲ့မဲနေရလို့ရှိရင်ကောင်းမှမလားရှက်စရာကြီးနော်ဟုတ်ကဲ့လားတန်ရှင်ကြည်လင်ကြည်မုံပြင်ဝဲတင်းတွင်ရူပါလှမလားကိုနေညမရွေကြည်စစ်စေး၍ယင်ချေမဲ့ပြောက်ဝဲချံပေါင်းနေညင်းပြောက်တင်းတိတ်ဖုအကျိတ်ကို စေသိပ္ပေရှာပမာလာတို့မြတ်ပြဗုဒ္ဓဟောညွန်ပြသည်ဓမ္မကြည်လင်ကြည်မုံပြင်ဝဲတင့်သွင်းမနာစိတ်အလှကိုနိညာမရွေတင်စစ်စေလောညစ်ကြေးကိလေတွေးခဲ့ပေသော၆ထွေနီးဖြင့်ပျောက်စေလွင်မှမလင့်မကြာသင်္ခန္ဓာသည် ချမ်းသာဖုံးလိမ့်မှန်စွာသည်မကောင်းလားဘာကောင်းတာလဲတရားကောင်းတာပေါ့မဟုတ်လားမြတ်စွာဘုရားတရားမှန်လည်းမကောင်းလားအဲ့ဒီကဆောင်ဖို့ဘုန်းကြီးပထမဆုံးတရားပွဲမှာစီတဲ့ဆောင်ဖို့ပဲမဟာစိတ်တာမှာပထမဆုံးဟောတဲ့တရားလွန်ခဲ့တဲ့နှစ်ပေါင်း29နှစ်က29နှစ်ရှင်းနှစ်ကဆောင်ဖို့ပဲ ကဲဒီလောက်ဆိုပြရကြပြီမဟုတ်လားအခုဘုန်းကြီးတို့ပြိဿကတော့သဘောပေါက်ယုံနေမကပဲနဲ့လက်တွေ့မိမိတို့သဏ္ဍာန်မှာမဇ္ဈိမပฏิပဒါအလယ်လန်းကျင့်ခေါ်တဲ့မဂ္ဂင်၈ပါးဖြစ်ပွားအောင်အားထုတ်နေရတာဆိုတော့ပင်စွဲကြီးတွေဟိုတုန်းကအချိန်နဲ့အများကြီးပါပြီဟိုတုန်းကဒီတရားနာတဲ့အခုအခုနေရာအထိနာနေတာတဲ့တော့သားနေပြီပေါ့မဟုတ်လားဒါမဲ့တရားဆုံးရင်တော့မသိဘူး တရားဆုံးရင်တော့မသိဘူးဒါတော့မြတ်စွာဘုရားကိုတော်တိုင်းကျင့်ပြီးတော့ကိုတော်တိုင်းထိုးထွင်းသိတဲ့ဒီမဂ္ဂင်၈တန်အကျင့်မှန်ကိုကျင့်ကြံပွားများကြိုးစားအထောက်ကြခြင်းအပြင်ယုံနာတို့ရဲ့အနိစ္စဒုက္ခအမှန်အနတ္တအမှန်သဘောမှန်ကိုအမှန်တိုင်းသိတဲ့ဝိပဿနာဉာဏ်နဲ့တစ်ဆင့်နဲ့တစ်ဆင့်ရင့်ကျက်လို့မဲ့ဉာဏ်ဖူဉာဏ်နဲ့နိဗ္ဗာန်ကိုဝင်နိုင်ကြပါစေ။